သာသနာနှုတ်ဟအဖွဲ့ကနေပြီးတော့သံဃာတော်ရေရောဓမ္မဌာနစရိယရေရောဆောင်ကလူဒန်းခြင်းစရှိရဲ့ဒီရိတ်တာမှာလူရဘက်ကထောက်ပလူဒန်းရေးနဲ့ပတ်သက်ပြီးတော့ဆောင်ရွက်ဖို့အတွက်ဒီက ထောက်ပံ့ရေးဌာနခွဲတည်ထားတဲ့ထောက်ပံ့ရေးဌာနခွဲတလားတစ်ချိန်တစ်ချိန်ညပတ်လည်းအနေနဲ့ကြောကြားတင်တာကိုကြောကြားပြီးဒီကလာဆောင်ရွက်ဘုန်းကြီးတို့ကဒီလာပေးပြီးတော့နည်းနည်းပါးပါးတော့ပါပဲတရားတွေရှေ့ဟောမဟုတ်ပါဘူးတရားတွေက သမထနာစရိယာတွေကလည်းပဲမပြဟောနေတာဘုန်းကြီးတွေကလည်းပဲဒီလားပေးတိုင်းပေးတိုင်းနဲ့နည်းနည်းနည်းဟောရလာပြီနေလာပြီနေကြရဒီစီဘုန်းကြီးကဟောရဒါတရားတွေအခြေဟောနေမှမလိုပါဘူးဒါမှအာဝေတရားလေးအနည်းငယ်လောက်ဟောဖို့ပါမြတ်စွာဘုရားဤသာသနာတော်အတွင်းမှာဘုရားဟောတော်မူတဲ့ သီလသမာဓိပညာအကျင့်တွေကိုကျင့်နေရတာဝန္တာစရာကောင်းပါလေ။ကမ္ဘာလောကကြီးမှာရှောက်ကြည့်လိုက်လို့ရှိရင်ဖြင့်ဘုရားသာသနာတော်လိုက်နာပြီးတော့အကျင့်ကြံအားထုတ်နိုင်တဲ့ပုဂ္ဂိုလ်အလွန်နည်းပါလေ။ဘုရားဘာသာဝင်ဆိုတဲ့နာမည်ကအခုနေခါမှာဒီလောက်သိများတာမဟုတ်တော့ရုံးမှာ။ အဲဒီဘုရားဘာသာဝင်တွေကလည်းပဲသီလသမာဓိပညာတွေပြည့်ပြည့်စုံစုံကျင့်နိုင်တဲ့ပုဂ္ဂိုလ်ကငဲပါတယ်အချို့၅ပါးသီလတော့တော့ကျင့်နိုင်ပါရဲ့7ပါးသီလတော့ကျင့်မှာသိပြီးတော့မပြည့်စုံချို့လဲ7ပါးသီလလည်းတရင်နေတယ်မှာ စောင့်တည်ပြီးတော့ကျင့်ကြဒါပေမဲ့လို့ဘာဝနာအလုပ်အထုတ်ဖို့ဆိုတာကတော့အကြောင်းမညညွတ်လို့အာမထုတ်ရတဲ့ပုဂ္ဂိုလ်တွေအများကြီးပါပဲလုံးလုံးကအာမထုတ်ရတဲ့ပုဂ္ဂိုလ်တွေအများကြီးပဲသမထဘာဝနာကဘယ်လိုအားထုတ်ရမလဲဝိပဿနာကဘယ်လိုအားထုတ်ရမလဲဆိုတာဟောပြောပြတာမဲ့ပုဂ္ဂိုလ်ကလည်းမရှိပဲဟာဘူးချိုးနေရာမှာအဲ့ဒီလိုမရှိတော့ နားမလဲကြဘူးအားမထုံနိုင်ကြဘူးအဲဒါလိုဖြစ်ပြီးတော့လည်းအခုဒီမဟာစီသာသနာ့ရိပ်သာနဲ့စပြီးတော့တရားအထုတ်ကြတဲ့ပုဂ္ဂိုလ်တွေကတော့တော်များပါတယ်ရန်ကုန်မှာတော့ဒီဌာနကအများဆုံးပါပဲอืมအများဆုံးပဲနာအားရစရာကောင်းပါလေဟိုဒီမှာမျိုးသမီးယောဂီတွေ150ကျော်ရှိနေဆိုတော့ 150ကျော်ဆိုနေတာကိုမှန်များတာမျိုးသားတွေတော်တော်များများရှိပါတယ်ခုဒီနေ့အတွက်လည်းတိုးတက်မှုရှိတယ်ရဟန်းပုဂ္ဂိုလ်တွေလည်းရှိအဲဒီတရားအားထုတ်တဲ့ပုဂ္ဂိုလ်တွေမိမိတို့စွန့်နိုင်တယ်မြတ်ကျူကျူဆာဆာအားထုတ်ကြဖို့ပါပဲအားထုတ်နိုင်တဲ့လောက်ကိုအကျိုးပါသူများအကျိုးမဟုတ်ပါဘူးခင်ဗျာဟိုအားထုတ်နိုင်တဲ့လောက်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 ဣတိဝေဒနာဣတိဝေဒနာယသမုယဣတိဝေဒနာယအထင်ကမှာဣတိဣတိကဝေဒနာခံစားမှုဝေဒနာကြီးဣတိဣတိကဝေဒနာယခံစားမှုဝေဒနာဤသမုယဖြစ်ခြင်းဤဣတိဣတိကဝေဒနာခံစားမှုဝေဒနာဤအထင်ကမှာရှုခြင်းဤဒီလိုလဲသိတယ်တဲ့ဝေဒနာဝေဒနာရှုတဲ့ခါကာလကျဝေဒနာသိတာပေါ့ကိုယ်ထဲမှာညောင်းတဲ့ခါနားတဲ့ခါပူတဲ့ခါညောင်းတယ်ညောင်းတယ်ပူတယ်ပူတယ်နားတယ်နားတယ်မှန်တယ်အဲဒီဝေဒနာတွေမှန်နိုင်ပြရတာပဲ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 ဒုက္ခဝေဒနာကတော့ကိုယ်ထဲမှာအတွေ့အထိကောင်းလို့ကောင်းတဲ့ခါကာလကျရင်ကောင်းတယ်ချမ်းသာတယ်ဘုံမှာညောင်းနေတဲ့ခြေတော်တို့လက်တို့ရွှေ့လိုက်တင်လိုက်တော့နေတာထိုင်တာလေးဖြစ်ပြီးကောင်းသွားတာလေးရှိတယ်ဒုက္ခဝေဒနာလည်းကောင်းတယ်ပူနေရတာကိုအေးတာကလေးပါလည်းနဲ့ပြုပြင်လိုက်လို့အေးပြီးနေတာထိုင်တာဖြစ်သွားရင်လည်းကောင်းတာပဲအေးနေရတာကိုနှွေးအောင်လို့ဘဝထင်များနဲ့ခြုံပြုပြီးတော့ပြုပြင်ပေးလိုက်ရင်နေကောင်းနေကောင်းထိုင်တာဖြစ်သွားတာကောင်းတာချမ်းသာတာပဲ အဲဒါလေးလည်းပဲကောင်းရင်ကောင်းတဲ့ချမ်းသာရင်ချမ်းသာတဲ့ဒါလေးမှားတယ်ဒုက္ခဝေဒနာအဲဒီဒုက္ခဝေဒနာလေးချမ်းသာတာဖြစ်ပြီးပြချိတ်ပြဒါလေးလည်းသိရတယ်ဥပ္ပခဝေဒနာတဲ့ဥပ္ပခဝေဒနာဆိုတာနာသိခဲ့တယ်သူကအဲဒုက္ခဝေဒနာခုနကဆိုတယ်ကိုယ်တည်းကဒုက္ခဝေဒနာရှိတယ်စိတ်ထဲကဟာကြံနေတယ်စိတ်ထဲကဒုက္ခဝေဒနာကတော့စိတ်ထဲမှာမိမိသဘောကျတဲ့အာယုန်တွေပေါ်လာတဲ့အခါကျတော့စိတ်ချမ်းသာမှုဝမ်းသာမှုဝမ်းမြောက်မှုရှိတာပေါ့လေ အဲဒီဝမ်းသာရင်ဝမ်းသာတယ်ဝမ်းသာတယ်အဲဒုက္ခဝေဒနာတွေဖြစ်နေတာအဲဒီဒီကဥပ္ပခဝေဒနာဆိုတာကစာနဲ့ပင်နဲ့ပြောရင်လည်းလို့ဒါသူကမလွယ်ဘူးကသိခက်တဲ့ဥစ္စာသူကဆင်းရဲတာလည်းမဟုတ်ချမ်းသာတာလည်းမဟုတ်အဲတော့ဆင်းရဲပြီးခံစားရတာလည်းမဟုတ်ချမ်းသာပြီးခံစားရတာလည်းမဟုတ်တော့ကိုယ်ထဲမှာလည်းပဲအဲဒီအလယ်လားဖြစ်နေတဲ့ခံစားမှုစိတ်ထဲမှာလည်းပဲမဆင်းရဲမချမ်းသာလည်းလားဖြစ်နေတဲ့ခံစားမှုကသူကမထင်ရှားဘူးဒါပေမဲ့ များသောအားဖြင့်အဲဒီဥပ္ပခဝေဒနာကပဲအဖြစ်များတယ်တရားအထုခါသာဆိုလို့ရှိရင်ဆင်းရဲမှမရှိပဲချမ်းသာသလားဆိုရင်ချမ်းသာလည်းမရှိဘူးအဲဒါဥပ္ပခပဲသူဖြစ်နေတာစိတ်ထဲမှာလည်းပဲစိတ်ဆင်းရဲတွေပါလေဆိုတာခါတရားမှရှိတာစိတ်ဆင်းရဲစိတ်ချမ်းသာကလည်းတခါတရားမှရှိတာဒီပြင်ခါဆိုလို့ရှိရင်လေလားမဆင်းရဲချမ်းသာဥပ္ပခါတွေဖြစ်တာများတယ်အဲဒါတွေတော့ ပေါ်တဲ့တိုင်းတင်တော့မှားရတာပါပဲဝေဒနာကမပေါ်ရင်အဲပေါ်တဲ့ဟာမှားရတာပဲစိတ်တွေစဉ်စိတ်ကူးရဲ့စဉ်းစားတဲ့ကြံစီရဲ့စသည်ဖြင့်အဲဒီမှာဥပ္ပခါကမထင်ရှားဘူးစိတ်ကူးစဉ်းစားကြံစီမှုရဲ့ထင်ရှားထင်ရှားတာတွေရှိရမှားအဲဒီလိုဝေဒနာတွေထင်ရှားဘယ်လိုပေါ်ရတုံးဆိုမှတ်ကောင်းတဲ့ခါကျတော့ပေါ်တယ်မှတ်ကောင်းတဲ့ခါကျတော့ဒုက္ခတွေမှတ်နေရင်ဒုက္ခတွေကပျောက်သွားတယ်ပျောက်သွားပြီးတော့ရုပ်တည်းလည်း ချမ်းသာတယ်တော့မဟုတ်သေးဘူးသူကတော်တော်တော့ကြာတော့ချမ်းသာတာပေါ်လာတယ်အဲဒီဆင်းရဲတဲ့ချမ်းသာမပေါ်ခင်အတွင်းအလဲလာကလေးကရှိတာကိုဥပ္ပခါလေးအဲဒါလေးထင်ရှားတွေ့ရအဲဒုက္ခတွေမှန်နေရင်ဒုက္ခတွေပေါ်လာတာရှိတယ်အလဲလာဥပ္ပခါရှိတယ်အဲဒီလိုဟာလေးတွေလည်းပဲပိန်မွေးပါတယ်သူကအဲဒီဝေဒနာ၃မျိုးတဲ့ဣတိဣတိကဝေဒနာခံစားမှုပဲ အဲထင်ရှားဆုံးကတော့ဒုက္ခတွေထင်ရှားတာပါပဲခုနှစ်ခါကလာရှုမှနေလို့ရှိရင်ဖြင့်အဲကိုယ်တည်းကညောင်းလိုက်ပူလိုက်နားလိုက်ကျင်လိုက်ခဲခဲလိုက်အဲ့ဒါတွေအသိထင်ရှားတယ်ထင်ရှားဆုံးပဲသူကတော့ကိုယ်တည်းကဒွိတိလိုကောင်းတာကတော့တစ်ခါကျရင်လေးနဲပါတယ်စိတ်ထဲကစိတ်ဆင်းရဲကလည်းပဲကိုယ်သဘောမကျတဲ့အာယုန်နဲ့တွေ့တဲ့ခါကလာကျစိတ်ထဲမှာစိတ်စိတ်ဆင်းရဲတွေထင်ရှားတာပဲအဲကိုယ်လိုတိုင်း ဖြစ်တာတွေပြည်စုံတာတွေစဉ်းစားမိတဲ့အခါကလာကြာဝမ်းမြောက်ဝမ်းသာဖြစ်ပြီးချမ်းသာတယ်စိတ်စိတ်ချမ်းသာတာတွေလည်းပျော်တာတွေလည်းရှိတယ်။အဲဒါတွေလည်းထင်ရှားပါရဲ့။အဲဥပ္ပခါကတော့သိမထင်ရှားဘူး။သူကတော့ထင်ရှားတဲ့နည်းနဲ့ထင်ရှားတယ်။အဲဒီထင်ရှားတဲ့လောက်ကလေးကိုရှုမှတ်ပြီးတော့ဝေဒနာခံစားမှုပဲဒါခံစားတဲ့အကောင်းဆုံးခံစားတဲ့သဘောမျှပဲ။အဲဒီခံစားတဲ့သဘောတွေကလည်းခံစားပြီးကြောက်ဒီတိုင်းမရှုမှတ်တဲ့ပုဂ္ဂိုလ်တွေတော့နာကျင်ကြိုက်ခဲမှုတွေလည်းအကြာကြီးတည်နေအောင်မြင်တာပဲ။ အဲအတွေ့အထိကောင်းပြီးတော့ကောင်းတဲ့ခံစားမှုယာယီတည်နေထင်တာပဲစိတ်ထဲကနေပြီးစိတ်ဆင်းရဲနေတာလည်းယာယီတည်နေထင်တယ်စိတ်ချမ်းသာနေတာလည်းယာယီတည်နေလို့ထင်တယ်ယာယီမှုဝိသုစာဖြစ်ပြီးပြောဖြစ်ပြီးပြောတာဖြစ်တိုင်းဖြစ်တိုင်းနေလိုက်မှတ်နေမှာဖြစ်တိုင်းဖြစ်တိုင်းနေမှလို့ရှိရင်တော့ဖြစ်ပြီးပြောဖြစ်ပြီးပြောအပိုင်းပိုင်းလေးတွေနဲ့သိရတာပဲဣတိဝေဒနာဣတိဣတိကဝေဒနာခံစားမှုဝေဒနာဒီဣတိဣတိကဝေဒနာယသမုဒယခံစားမှုဝေဒနာယဖြစ်ခြင်းဒီ ဣတိဒီကဝေဒနာရအထင်ကဝေဒနာဤချုပ်ချင်းပြည့်ချင်းဒီအဲဒီလိုရှုမှလို့ရှိရင်ဒါရုံမှုဘူးသူကခံစားတဲ့သဘောပဲပါမအားဖြင့်တော့နာလို့ပဲဒီလိုသိရပါတယ်ရုံမှုတဲ့နံတရားပဲစိတ်နံတရားပဲဒီလိုသိရပါတယ်အဲဖြစ်ပြီးပြောက်ဖြစ်ပြီးပြောက်ဖြစ်တော့တော့လည်းသိရတယ်အဲဒါလည်းပဲဖြစ်ခိုက်ရှုမှ ဝေဒနာဤအဖြစ်အပျက်ကို အမှန်တိုင်းသိရသည်ဆိုရမယ် ဖြစ်ခိုက်ရှုမှဝေဒနာရဲ့ဖြစ်ဖြစ်ကိုမှန်တိုင်းသိရသည်ဖြစ်ခိုက်ရှုမှဝေဒနာရဲ့ဖြစ်ဖြစ်ကိုမှန်တိုင်းသိရသည်ဖြစ်ခိုက်ရှုမှဝေဒနာရဲ့ဖြစ်ဖြစ်ကိုမှန်တိုင်းသိရသည် ဝေဒနာပြီးတော့သင်ညာသင်ညာစမှတ်သားဣတိသင်ညာဣတိသင်ညာသမှုရိသင်ညာအထင်ကမောဣတိဒီကသင်ညာမှတ်သားမှုဒီဣတိဒီကသင်ညာရမှတ်သားမှုဤသမှုရရှင်ဣတိဒီကသင်ညာမှတ်သားမှုအထင်ကမောချက်ရှင်နေဒါကသင်ညာပဲဒါကသင်ညာဤဖြစ်ခြင်းသဘောပဲဒါကသင်ညာဤဖြစ်ခြင်းသဘောပဲအဖြစ်ပြပဲဒီလိုသိရဲတဲ့အဲ့ဒါကတော့သင်ညာကတော့ထင်ရှားခဲ့ခန္ဓာ၅ပါးတဲ့သင်ညက်ခန္ဓာဆိုတာသူက အထူးမှတ်သားတဲ့ခါကြမှာထင်ရှားတယ်သူကပါအဝေးအဝေးဟာတစ်ခုခုကြည့်ပြီးတော့မှတ်မိအောင်လို့စိတ်ထဲကမှတ်သားရတာရှိတယ်။ဗာနေပါလေကြားတဲ့ခါလဲမှတ်သားရတာရှိတယ်။အဲဒီလိုခါကာလကြမှာပညာထင်ရှားဒီတိုင်းဆိုလို့ရှိရင်တော့သူကသိမြင်ထင်ရှားဘူး။อืมထင်ရှားတာနဲ့ဒါပေမဲ့လည်းဒီထင်ရှားတဲ့ခါကာလကြမြင်ရလို့ဖြစ်စေကြားလို့ဖြစ်စေသင်တွေ့ရလို့ဖြစ်စေအဲဒီအာယုံကိုမှားသားတဲ့သဘောလေးဖြစ်လာတဲ့ခါကျတော့ မှတ်တယ်မှတ်တယ်လို့သူရှုရမှာအဲသူကမှတ်သားတဲ့တင်ညာပဲသူကလည်းဒီလိုဖြစ်ဒီလိုဖြစ်သွားတာပဲဖြစ်ပြီးပြက်သွားတာပဲလို့ဒီလိုသိရတယ်တဲ့ဖြစ်ခိုက်ရှုမှတင်ညာဤဖြစ်ခိုက်ရှုမှတင်ညာဤဖြစ်ပြက်ကိုမှန်တိုင်းသိရသည်ဖြစ်ခိုက်ရှုမှ ပညာရေးဖြစ်ဖြစ်ကိုမှန်တိုင်းသိရသည်ဖြစ်ခိုက်ရှုမှာပညာရေးဖြစ်ဖြစ်ကိုမှန်တိုင်းသိရသည်နောက်ပြီးတော့သင်္ခါရသင်္ခါရဆိုတာတရားကိုယ်ကြီး90လောက်ရှိတယ်အများကြီးဘူးစားဝေဒနာဆိုတာခံစားမှုတစ်မျိုးတည်းပဲပညာဆိုတာလည်းမှတ်သားမှုတစ်မျိုးတည်းပဲနာနာခန္ဓာတရားလည်း သူကတစ်မျိုးတစ်မျိုးစီပဲနောက်ဆုံးစိတ်ဝိညာဉ်ဝိညာဉ်နဲ့ခန္ဓာဆိုတာလေသူကတစ်မျိုးတည်းစိတ်တစ်မျိုးတည်းပဲဟောဒီသင်္ခါရခန္ဓာဆိုတာသင်္ခါရဆိုတာပြုလုပ်ခြင်းအာထုတ်ခြင်းအဲတစုံတစ်ခုပြင်းပြအောင်လို့ပြုလို့အာထုတ်တဲ့ခါကလည်းထင်ရှားပြုလို့အာထုတ်မှုသင်္ခါရသူကတော့သဘောတရားတွေ90ရှိတယ်အများကြီးပဲသူဒါပေမဲ့လို့ဒေသနာတရားတွေမှာဟောထားတာစေတနာလေးတစ်ခုတည်းနဲ့ဟောထားတာများပါတယ် စေရနာကဆေးဆော်တယ်ဆိုတာဒီစုံတစ်ခုဖြစ်အောင်လို့အားထုတ်ပေးတာပဲစေရနာဆေးဆော်စီဆေးဆော်စီရဲ့စီစဉ်စီရဲ့အဲစေရနာလေးစေရနာလေးတစ်ခုတည်းခေါင်းတက်ပြီးတော့ဝေဖန်ပြီးတော့ဟောဟောထားပါလေအဲသူစေရနာနဲ့တွဲပြီးဖြစ်တဲ့စေတသိက်တွေကအလုံး49ခုပြောစင်အလုံး50ပေါ့သင်္ခါရခန္ဓာဆိုစေတသိက်ပေါင်း50ရှိတယ်ဒါမှမဟုတ်အများကြီးလို့အဲဒါတွေအကုန်လုံးမဟုတ်ခဲရင်မှလည်းဒီဥစ္စာ ဒါကတော့ဒီစရာကျက်မှသာမှဖြစ်မှာပဲอืมစာသင်မှုရဲ့ပုဂ္ဂိုလ်တွေတော့ပင်ကျိုပင်ကျိုကျမ်းသင်မှုရင်ဒါလေးကသိပါရဲ့သူကသိပြီးတော့သင်မှုရဲ့ပုဂ္ဂိုလ်တော့လည်းမခက်ပါဘူးသင်မှုရဲ့ပုဂ္ဂိုလ်ကဒါလေးအစိတ်ပိုင်းတွေအကုန်လုံးသိအောင်လို့မလွယ်ပါဘူးသူကစိတ်တစ်ခုတစ်ခုဖြစ်ရင်ပေါ့အနည်းဆုံးစိတ်နဲ့တွဲပြီးတော့စေတသိက်က9ခုဖြစ်တာစိတ်တစ်ခုဖြစ်ရင်စေတသိက်9ခုပါတယ်အားလုံး10ခုစေရောစေတသိက်ရောအားလုံး10ခု တပြိုင်တည်းဖြစ်လာအဲ့ဒီထဲမှာဒီရှိခုထဲမှာစိတ်ကထင်ရှားတဲ့အခါရှိတယ်စေစိတ်တွေကလည်းထင်ရှားတဲ့အခါရှိတယ်စေစိတ်တွေကလည်းတစ်ခုတစ်ခုပေါ်တယ်ဖတ်တာတယ်အာယုန်နဲ့စိတ်နဲ့တွေ့ဘူးအာယုန်လေးတွေ့တွေ့သောဘုံလေးထင်ရှားတာဖတ်တာဝေဒနာတဲ့အကောင်းဆုံးခံစားဝေဒနာခုနပြောတဲ့ဝေဒနာနဲ့ပညာတဲ့အဲတွေ့ရတဲ့အာယုန်မှတ်သားတာပညာအခုနပြောပြီးသားဝေဒနာပညာအဲဖတ်တာ ဝေဒနာတင်ညာစေရနာစေရနာဆိုတာအခုပြောတဲ့သင်္ခါရခန္ဓာတဲ့ခေါင်းစဉ်သူကတော့ခေါင်းဆောင်တရားပဲစေရနာစေစောစီထိုက်တွန်းစီစီစဉ်စီအဲဒါကဇီဝိတအသက်ရှင်စေရတဲ့တရားဇီဝိတရှိလို့လည်းပဲစိတ်ဒီဆက်ကထက်ကနေဖြစ်နေမနတိကာရနှလုံးသွင်းတဲ့တရားနှလုံးသွင်းတာလည်းနည်းနည်းတော့ထင်ရှားပါတယ်သူနှလုံးသွင်းတယ်အဲဒီတရားတွေဘာသာဝေဒနာသိညာစေရနာ ဇီဝိတမနတိကာရနောက်ဘာသာဝေဒနာပညာစေရနာဒီမအာဘာသာဝေဒနာပညာစေရနာမနတိကာရနာမည်လေးတခုမေ့နေတာအားလုံးခုနှစ်ခုရှိတယ်အားလုံးအဲဒီခုနှစ်ခုနဲ့စိတ်နဲ့တွဲပြီးတော့ဖြစ်တယ်အဲစိတ်ဖြစ်တိုင်းဖြစ်တိုင်းစိတ်ရယ်ဝေဒနာရယ်ပညာရယ်နှုတ်လိုက်လို့ရှိရင်ရှစ်ခုတည်းကဆိုတော့ သုံးခုနှိုးတယ်ငါးခုပေါ့ငါးခုကသင်္ခါရခန္ဓာပဲဒီလောဘဒေါသမောဟစသည်တင်နဲ့တွဲဖြစ်တာကြရင်များတယ်အလောဘဒေါသမောဟနဲ့တွဲဖြစ်တဲ့ခါကလာကြသာပြီးများတယ်20 30စေဝိတွေအများကြီးပဲသုံးမလို့ထင်ရှားတဲ့တရားကိုပဲတွေ့ရတာပဲလောဘအားကြီးတဲ့ခါကျလောဘဖြစ်ရင် လောဘတွေ့ရတယ်ငါတဲ့ခန္ဓာပဲလူရှင်တဲ့စိတ်ဖြစ်တဲ့စိတ်သာတဲ့စိတ်ဒေါသဆိုလို့ရှိရင်လည်း စိတ်ဆိုးတာစိတ်ပြက်တာအဲဒါထင်ရှားတယ်မောဟဆိုတာကတော့အလွဲသေးတာမာနဆိုတာကတော့ကိုယ့်ကိုယ်ကိုအထင်ကြီးတာဒိဋ္ဌိဆိုတာကလည်းပဲအလွဲအမှားတွေကအမှားလို့သူကယူဆတာသူတို့ကထင်ရှားတဲ့ဥစ္စာတွေပါပဲအာလောဘမလိုချင်တာအာဒေါသစိတ်မဆိုးတာအမောဟအမှန်တိုင်းသိတာညာမဲ့သူကတော့ မှန်တဲ့သိတဲ့ပညာညာမောဟသဒ္ဓါတဲ့တတိတဲ့သဒ္ဓါတရားတဲ့တတိတဲ့အဲ့ဒါတွေထင်ရှားတဲ့အခါလဲအဲ့ဒါတွေသင်္ခါရခန္ဓာတွေပဲအဲ့ဒီဟာဒါပဲမဲ့လို့သင်္ခါရခန္ဓာကိုဟောတဲ့အခါကလာကြတော့စေရနာတစ်ခုကိုခေါင်းတက်ပြီးဟောပါတယ်စေရနာစစ်စော်တိုက်တွန်းနေတဲ့အနေအဲမြင်အောင်ဖြစ်စေကြားအောင်ဖြစ်စေနားအောင်စားသိအောင်ဖြစ်စေတွေးထီအောင်ဖြစ်စေဒီလိုတစ်ခုကိစ္စသိအောင်ဖြစ်စေစေစော်တဲ့သဘော တိုက်တွန်းတဲ့သဘောလေးစေရနာလေးကသူထင်ရှား အဲဒါသင်္ခါရခန္ဓာပဲဒီဒီကသင်္ခါရသင်္ခါရတရားတို့ဒီတဲ့ဒါတွေကကိစ္စပြီးအောင်လို့ပြုပြင်အထုတ်တတ်တဲ့တရားတွေပဲဣတိသင်္ခါရနာသမှုရဒါတွေကသင်္ခါရတို့ဤသမှုရဖြစ်ခြင်းပဲဣတိသင်္ခါရနာအထင်ငမောဒါတွေကတော့သင်္ခါရတရားတို့ပြည့်ခြင်းပဲအဲဒါလည်းပဲစေရနာမနတိကာရအစရှိသော သင်္ခါရခန္ဓာတွေထင်ရှားတဲ့ခါကာလကျရင်သူတို့ကို သိရတယ်။ခိစ္စပြီးအောင်လို့ပြုပြင်အားထုတ်တဲ့တရားတွေပဲပြုပြင်အားထုတ်တဲ့တရားတွေပဲပုဂ္ဂိုလ်သားတော်မဟုတ်ဘူး။ပဂရိပုဂ္ဂိုလ်တွေနေရာချင်းတော့ငါကပြုလုပ်နေတာငါကကြားနေတာငါကစီစဉ်တာငါကအားထုတ်တာဒါတော့ငါအနေနဲ့ထင်နေတာ။မှန်ကားလည်းဒီစေတနာအစရှိတော့သင်္ခါရတရားတွေပဲပြုလို့အားထုတ်နေတာ။အဲလောဘနဲ့ လိုချင်ပြီးရအောင်အထုံတာတွေဒေါသနဲ့စိတ်ဆိုးပြီးတော့ကိုယ်ကိစ္စကိုယ်အလိုတိုင်းပြည့်မြောက်အောင်လို့အထုံတာရှိတယ်အလောဘနဲ့မလိုချင်ပြီးတော့ကိစ္စပြည့်အောင်အထုတာရှိတယ်အဒေါသနဲ့စိတ်မဆိုးပြီးတော့ချမ်းသာပါစေဆိုပြီးတော့အဲဒီဆောင်ရွက်ပြုလုပ်နေတာရှိတယ်တထာတရားနဲ့တတိတရားနဲ့ခေါင်းဆောင်ပြီးတော့ပြုလုပ်နေတာရှိတယ်အဲဒီလိုအဆိုးဖြစ်စေအကောင်းဖြစ်စေရည်ရွယ်ပြီးတော့ပြုလုပ်တဲ့အခါကလာပြုလုပ်တယ်ပြုလုပ်တဲ့အခါကလာဟောတယ်နေသူက သင်္ခါရခန္ဓာရယ်ဣတိဣရိယသင်္ခါရသင်္ခါရတို့ပဲအဲပုဂ္ဂိုလ်နေရာချင်းဆိုရင်မိမိလိုရှိတာတွေပြည့်စည်အောင်လို့ပြုလို့အာထုံနေချက်သင်္ခါရတွေပဲဒါတွေကသင်္ခါရတွေပြုနေတာတွေဒါတွေပြုမြင်နေတာတွေအာထုံနေတာတွေပဲပြီးတော့ဒီသင်္ခါရတွေအမြဲတည်တာမဟုတ်ဘူးဖြစ်ပြီးချက်ချင်းပြောက်သွားတာပဲဒါသူသင်္ခါရတွေဖြစ်ခြင်းသဘောပဲသင်္ခါရတွေဖြစ်ခြင်းသဘောဒါကလည်းပဲဒီသင်္ခါရတွေဖြစ်တိုင်းဖြစ်တိုင်းရှုမှရေးကြည့်တယ် အခုတရားထုတ်တဲ့ပုဂ္ဂိုလ်တွေအဲ့ဒါရှုနေရတာကောင်းနေပိန်နေရုပ်တွေမှတ်လျင်နဲ့စိတ်စိတ်စိတ်ကူးလို့မှဗဏ္ဏပြောထားစိတ်ကူးဆိုတာလည်းစိတ်ကူးရလည်းမဟုတ်ဘူးတခါတခါကျတော့လောဘနဲ့ထင်ရှားတဲ့စိတ်ကူးကလိုချင်တဲ့အနေနဲ့ကြံတာရှိတယ်ဒေါသနဲ့စိတ်ကူးတဲ့ခါကာလလည်းပဲပြင်းမှားပြီးတော့အဲကြံစည်နေတာတွေရှိတယ်အဲဒီလိုပဲသူသဘောနဲ့သူသင်္ခါရတွေကထင်ရှားနေတဲ့ခါလည်းရှိပါတယ် စိတ်ကူးဆိုတာထဲမှာသင်္ခါရတွေတရားနာတယ်အများကြီးပဲသူကအဲဒီဟာတွေတော့ရှုမှတ်နေလို့ရှိရင်ချက်ချင်းဖြစ်ပြီးပြောက်သွားတာသိရတာပေါ့ဒါကြောင့်ဖြစ်ခက်ရှုမှတ်သင်္ခါရတို့ရဲ့ဖြစ်ဖြစ်ကိုလည်းမှန်တိုင်းသိပြီဆိုရမယ်ဖြစ်ခက်ရှုမှတ်သင်္ခါရတို့ရင်ဖြစ်ဖြစ်ကိုလည်းမှန်တိုင်းသိပြီ ဖြစ်ခိုက်ရှုမှာခါရတော်ဤဖြစ်ပြကိုလည်းမှန်တိုင်းသိသည်ဖြစ်ခိုက်ရှုမှာခါရတော်ဤဖြစ်ပြကိုလည်းမှန်တိုင်းသိသည်သင်္ခါရခန္ဓာပြီးတော့ဝိညာဉ်နဲ့ခန္ဓာရောက်သွားတယ်ဝိညာဉ်နဲ့ခန္ဓာကတော့သင်္ကြန်ပါစိတ်ကိုသူကတော့ ယုံနဲ့နာနှစ်ပါးထဲမှာစိတ်ကထင်ရှားတာပဲစိတ်ကဝိညာဉ်နဲ့ခန္ဓာဆိုစိတ်ကထင်ရှားတယ်နာခန္ဓာ၄ပါးထဲမှာသူကထင်ရှားပေါ်တာများပါတယ်။ဒါမှမဟုတ်တခါတရံကြတော့ဝေဒနာကလွန်ကဲပြီဖြစ်တဲ့အခါဝေဒနာထင်ရှားတယ်ခံစားမှုထင်ရှားတယ်စိတ်ကဘယ်တော့မှထင်ရှားဘူး။အဲသင်္ခါရကစေတနာခေါင်းဆောင်ပြီးတော့လုပ်တဲ့ခါတွေမှာလည်းအဲဒီ စေရနာအထင်ရှားတာသင်္ခါရထင်ရှားတာရှိတယ်လောဘတို့ဒေါသတို့မာနတို့စသည်တွေကခေါင်းဆောင်လို့တဲ့ခါလဲသူတို့ကထင်ရှားတာလည်းရှိတော့ရှိတယ်သို့တော့အများအချင်းဆိုလို့ရှိရင်တော့စိတ်ဝိညာဉ်ကထင်ရှားနေတာတရားတွေနာခန္ဓာ၄ပါးထဲမှာစိတ်ဝိညာဉ်ကထင်ရှားအဲဒီစိတ်ဝိညာဉ်တွေကစိတ်ကူးတိုင်းစိတ်ကူးတိုင်းခေါင်းနဲ့ပိန်နဲ့မှရင်စိတ်ကူးတယ်စဉ်းစားတယ်ကြံစည်တယ်အဲမှလိုက်တော့ဣတိဤဒီက ဝိညာဏစိတ်ဝိညာဉ်ပဲအာယုံကိုသိတဲ့စိတ်ဝိညာဉ်ပဲဒီဒီဒီကဝိညာဏသာ စိတ်ဝိညာဉ်သမုဒိယဖြစ်ခြင်းပဲအာစိတ်ဝိညာဉ်လေးဒီလိုဖြစ်ပြီးပေါ်လာတာပဲဒီဒီဒီကဝိညာဏသာစိတ်ဝိညာဉ်ကြီးအထင်ကမောချုပ်ခြင်းပဲဒီဒါစိတ်ဝိညာဉ်ချုပ်ပြက်သွားခြင်း၊ကွယ်သွားခြင်းပဲ၊ကွယ်ပြောက်သွားခြင်းပဲလို့အဲဒီလိုသိရတယ်တဲ့အဲဒါစိတ်ဝိညာဉ်ထင်ရှားတဲ့ခါကလားစိတ်ဝိညာဉ်ရှုမှတ်ရင် စိတ်ဝိညာဉ်ကိုသိဖို့စိတ်ဝိညာဉ်ရဲ့ဖြစ်ဖြစ်သိဖို့ကိုဟောထားတဲ့ဒေသနာပဲအခုတရားထုတ်နေတဲ့ပုဂ္ဂိုလ်တွေကဒီခန္ဓာ၅ပါးနဲ့ဝေဘာပြီးပြောပြမထားပြင်မယ်လို့ရှုမှတ်တဲ့အခါမှာအဲ့ဒီခန္ဓာ၅ပါးဆိုင်ရာတွေလည်းသိနေတာပါပဲအကုန်လုံးသိနေတာပဲစိတ်သိတာကတော့များပါတယ်ရုပ်မှန်နေလို့ရုပ်သိတာကများတယ်ခေါင်းနဲ့ပိန်နဲ့ညာလားနဲ့ဘယ်လားနဲ့စသဖြင့်ရုပ်သိတာတွေကတော့အများဆုံးပဲ အဲဒီတည်းကစိတ်ကူးစဉ်းစားကြံကြတာရှိတဲ့ကံစိတ်ကူးစဉ်းစားကြံကြတာရှိတဲ့ကံစိတ်ပြီးတာလည်းများပါတယ်ခါတရားညောင်းတာပူဇော်နာကြီးကြိုက်ခဲတာစသည်ဒုက္ခဝေဒနာရှိတဲ့ကဝေဒနာဝေဒနာခန္ဓာသိတာတွေကလည်းပဲမနှဲပါဘူးသူကလည်းများပါတယ်ချုပ်ပုဂ္ဂိုလ်တွေမှာဝေဒနာတွေသိထင်ကြတာအဲပညာသိတဲ့ဘာကတော့သူကနည်းတယ်သူကသိမှမများဘူးအဲစိတ်ဝိညာဉ်သိတာတွေကလည်းများပါတယ်စိတ်စိတ်ကူးစဉ်းစားကြံနေတဲ့ကြံနေတဲ့စိတ်ကူးတဲ့အဲသွားခြင်းရင်သွားခြင်းနဲ့ရခြင်းနဲ့ထိုင်ခြင်းနဲ့ စကားပြောခြင်းနဲ့ဘာလို့ရှင်းတယ်ညာလို့ရှင်းတယ်စသည်ဖြင့်စိတ်ကူးလေးတွေရှိတယ်အဲဒီစိတ်ကလေးတွေမှတိုင်းမှတိုင်းရတယ်စိတ်ကူးလေးတွေထင်ရှားတယ်စိတ်ဝိညာဉ်အဲဒါစိတ်ဝိညာဉ်သဘောပဲတဲ့ဒါပုဂ္ဂိုလ်သားတော်မဟုတ်ဘူးဤဒီဒီကဝိညာဏံအာယံဝတိသောစိတ်ဝိညာဉ်ပဲပေါင်းနေပိန်နေမှရင်းနဲ့စိတ်ကူးတဲ့အခါစိတ်ကူးတဲ့မှရင်စိတ်ကူးတဲ့ပဂတိပုဂ္ဂိုလ်တွေနေရာချင်းမရှိမှဆိုရင်စိတ်ကူးတဲ့စိတ်ကူးတဲ့ငါပဲတော့အောင်နေတာငါဟိုပဲဆိုစိတ်ကလေးအသေးသူ့အတူဖြစ်လာ ပြီးတော့ဗေဒီပုဂ္ဂိုလ်တွေအရိစေယအများအားဖြင့်ရှိနေတယ်ထင်တာဘယ်ဟုတ်မလဲသူကစိတ်ကူးတယ်ဆိုမရှိဘူးစိတ်ကူးတယ်ဆိုမရှိဘူးစိတ်ကူးတာလေးပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ဖြစ်တယ်ကလေးပြီးတာဣတိဝိညာဏတသမုဒယဣတိဝိညာဏတအထင်မှာသာဒီလိုသိတာကိုအဲဒါလေးလည်းဆိုရမယ်ဖြစ်ခိုက်ရှုမှဖြစ်ခိုက်ရှုမှစိတ်ရဖြစ်ဖြစ်ကိုလည်းသိသည်စိတ် ဖြစ်ခိုက်ရှုမှစိတ်အဖြစ်ဖြစ်ကိုလည်းမှန်တိုင်းသိသည်ဖြစ်ခိုက်ရှုမှစိတ်အဖြစ်ဖြစ်ကိုလည်းမှန်တိုင်းသိသည်မယူဘဲနဲ့စိတ်တွေတည်းစဉ်းစားပြီးတော့ဆင်းရဲနေုံနဲ့ကတော့စိတ်ရဖြစ်ဖြစ်သိတာမဟုတ်ဘူး။ဇာဘေဘုဒ္ဓရှိတဲ့ပုဂ္ဂိုလ်တွေကဇာဘေဘုဒ္ဓလိုက်ပြီးတော့စိတ်ဝိညာဉ်တွေ ဆင်ញင်မုံနေပါလေဟောတာပြုတာတွေလည်းရှိပါတယ်ကုသိုလ်တော့ဖြစ်ပါရဲ့ဒါပေမဲ့လည်းဝိပဿနာဉာဏ်ဖြစ်တယ်လို့မဆိုနိုင်ဘူးကိုယ်တိုင်မှသိတာမှမဟုတ်ပဲနဲ့သူကစားတဲ့ပေတဲ့ကပါတဲ့အတိုင်းပဲမှားရသားရတာလည်းပဲကုသိုလ်တော့ဖြစ်ပါရဲ့ကုသိုလ်ဖြစ်ရုံပဲအမှန်ကတော့ဝိပဿနာဉာဏ်စိတ်ကတော့ဖြစ်ခိုက်ရှုမှာအဲတော့ဘုရားအလောင်းတော်ကြီးဥပါဒณะခန္ဓာ၅ပါးရဲ့ဖြစ်ဖြစ်ရှုတာအဲ့ဒီတိုင်းပဲဖြစ်ခိုက်ရှုရတာဖြစ်တိုင်းဖြစ်တိုင်းเนี่ย ရုပ်ထင်ရှားဖြစ်တဲ့အခါရုပ်ရှုဝေဒနာထင်ရှားဖြစ်တဲ့အခါဝေဒနာရှုပညာထင်ရှားဖြစ်တဲ့အခါပညာရှုသင်္ခါရထင်ရှားဖြစ်တဲ့အခါသင်္ခါရရှုစိတ်ကူးဝိညာဉ်တွေဖြစ်တဲ့အခါကလည်းစိတ်ဝိညာဉ်ရှုအဲဖြစ်တဲ့ဖြစ်တဲ့အခါရှုတဲ့ရှုတဲ့အခါဒါကယုတ်အဲဒီယုတ်ကလည်းအခုပဲဒီလိုဖြစ်ဒီလိုဖြစ်သွားတာပဲဒါကဝေဒနာဒီဝေဒနာခံစားမှုကလည်းအခုဖြစ်အခုဖြစ်သွားတာပဲဒါကပညာမှတ်သားမှုဒါရလည်းအခုဖြစ်အခုဖြစ်သွားတာပဲအဲဒါက သင်္ခါရပြုလို့အထုမှုပဲဒါရီကလည်းပဲခုဖြစ်ခုဖြစ်သွားတာပဲဒီစိတ်ဝိညာဉ်စိတ်ကူးဝိညာဉ်ကလည်းပဲဒါလည်းစိတ်ပဲဝိညာဉ်ပဲဒါရီကလည်းခုဖြစ်ခုဖြစ်သွားတာပဲအဲရွှင်ရွှင်ဒီလိုသိရတာကိုအဲဒါအဲဒီလိုသိတာပါရဏခန္ဓာ၅ပါးတို့အဖြစ်အပျက်ကိုသိနေတာတဲ့ဒါသာပိသသုပါရဏခန္ဓေသူဥရိယဝေယနုပတိနောဝိရတော နစိရသေးဝနုပါဒအာသဝိစိတ်တဝိမောစီတတထုဖျားအလောင်းဤတတထုဖျားအလောင်းဝါတော်ထုဖျားအလောင်းဤစိတ်တံစိတ်သည်သင်္သတု၅ပါးကုန်သောဥပါဒณะခန္ဓာသူဥပါဒယအာယုံဖြစ်သောခန္ဓာတို့၌သမှုရာဓမ္မနုပါတိနောဖြစ်ခြင်းပြခြင်းကိုရှုလျက်ဝါဖြစ်ခြင်းပြခြင်းကိုရှုနေသောဓာတတော်ယောဂီပုဂ္ဂိုလ်ဤဓာတတော်ဘုရားလောင်းတော်ယောဂီပုဂ္ဂိုလ်ဤ စိတ်ဓာစိတ်ပြီးအနုပါရာယမဆွဲလမ်းမူ၍အာသွေဟိအာသောတရားတော်မှာစိတ်ဓာစိတ်ပြီးနတ်စီရသေးပါမကြမြင့်မိပင်လည်းဝိမုစီလွတ်မြောက်သွားလေတော့သည်အဲ့ဒါဘုရားဖြစ်အောင်တရားထုတ်ဘာမှမများဘူးဟိုဘုန်းကြီးအသေးသေးလေးလျှောက်ပြောတော့ကြားနေတာအလုံးမှာစာကြောင်းလေးပါဠိလိုရှင်းကြောင်းမှရှိတယ်ဘာမှများတာမဟုတ်ဘူးတရားထုတ်ပုံလေးရတယ်အသေးစိတ်ကလေးနားကောင်းတာပဲ စုံနေတာပဲကိုစားဒါလေးဒီတိုင်းကိုရှုနေရတာဒီတိုင်းရှုနေရတာအဲဒီတော့ဥရိယဥပါဒနဲ့ခန္ဓာခေါ်တဲ့ယုံနာနေမြင်တိုင်းကြားတိုင်းဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းယုံနာနေအဲဒါတွေရှင်ရင်ရှင်ရင်နဲ့ပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ဘယ်မှကြီးမနေဘူးအခုဖြစ်အခုဖြစ်အခုဖြစ်အခုဖြစ်ဖောင်းနေပိန်နေမှရင်လည်းဖောင်းတာပိန်တာလေးပြောက်မှတ်သိတာလေးလည်းမှတ်သိပြီးပြောက်သွားရင်လမ်းလျှောက်နေတဲ့ခါတိုင်း ညာလားနဲ့ဘယ်လားနဲ့စသည်ရင်မှားလို့ရှိရင်မှားတယ်ညာလားဘယ်လားနဲ့လည်းပဲလုံရင်းရွှေရင်းနဲ့ဖြစ်ပြီးပြောင်းရှုပြီးသားလည်းဖြစ်ပြီးပြောင်းမြင်နေကြတယ်မြင်တဲ့ခါကလည်းမြင်နေကြတယ်မှရင်လည်းမြင်လာကြတာလေးအဲဒုက္ခိတနဲ့မြင်ရတဲ့အာရုံရုပ်ရောမျက်စိရုပ်ရောမြင်သိတာလေးရောအဲဒုက္ခိတနဲ့ဖြစ်ပြောင်းတာလေးဒါတွေတွေ့နေရတာစိတ်ကူးတယ်မှလည်းကလည်းစိတ်ကူးတာလေးစိတ်ကူးပြီးချက်ချင်းဖြစ်ပြောင်းစိတ်ကူးတယ်မှလည်း ခန္ဓာဆိုရင်ခန္ဓာ၄ပါးလုံးပါပါတယ်ဒါမှမဟုတ်ထင်ရှားတဲ့တရားနဲ့လည်းပိုင်းခြားပြီးတော့သိရတယ်ဘုရားမှအမြဲတည်တာမရှိဘူးအဲဒါဖြစ်ပြောင်းတာပဲတွေ့နေတယ်တဲ့ဒါဘုရားလောင်းတော်ဝိသတိဘုရားလောင်းသိခိဘုရားလောင်းသစ္စကုဘုရားလောင်းဝိသတိဘုရားဆိုတာ90နဲ့တကဘာတကကြာလာပြီသိခိဘုရားဆိုတာ30တကဘာတက ကြာပါပြီသောကတံဘုရားကလည်းဒီဒီကဘာမှာကောဏဘုရားကလည်းကာသဝကာကုသံဘုရားပြီးတော့မှကာသဝဘုရားကလည်းအဲဒီကပြီးတော့မှဘောရမဘုရားကတော့အခုပြိနိဗ္ဗာန်ဆံသွားတယ်ဘုရားခဏလေးဘာမှမကြခင်ကဖြစ်တာလေအဲဒါတွေကအဲဒီလိုရှုနေရင်တဲ့ ဥရိယဘယနုပတိနုပတိနောဝိဟာရတောဥရိယဘယနုပတိနောအဖြစ်ပြက်ကိုရှုလေဝိရာတောနေရောတတထိုဘုရားအလောင်းတော်ဤစိတ်ဓာစိတ်သည်ဝိမု ക്തി လွတ်မြောက်သွားပြီအဲရှုရင်ရှုရင်လည်းအဖြစ်ပြက်ကလေးသိပြီးအနေဆမမြဲဘူးဒုက္ခဆင်းရဲပဲအနတ္တအတ္တမဟုတ်ဘူးဆိုတဲ့အနေဆဒုက္ခအသိဉာဏ်တွေဖြစ်ပွားပြီးတော့ဒီသိဉာဏ်တွေဟာရှုရင်ရှုရင်တဲ့ခါတိုင်းတိုးတက်ရင့်လာတာဉာဏ်စဉ်နဲ့ပြောမယ်ဆိုရင်အစတုန်းက နာမရူပပရိစ္ဆေဒဉာဏ်ကပေါ်တယ်နာယုတ်ပိုင်းခြားသိတာပေါ့အိဋ္ဌာနုပါဒနာအဲမမြဲဘူးလို့လဲဆင်ញင်ရင်သိရသိပြီးတော့ဆင်ញင်နဲ့ဆင်ញင်လေးတွေရတွေ့ပါသားတော့အာတို့ကရှိရမရှိလို့ပဲဒါတွေကလည်းမမြဲမမြဲဘူးမမြဲတဲ့တရားပဲအဲဘယ်အားဖြင့်ရှင်ရှင်နဲ့သဘောကျဘူးရှေ့တုန်းကတို့မရှိလို့ပဲဒါတွေကမမြဲတဲ့တရားပဲအဲ ဒါမိမိသဏ္ဍာန်အခုတော့မဟုတ်ရှေ့ကလည်းဒီလိုပဲမမြဲတဲ့တရားတွေပဲနောင်လည်းဒီလိုမမြဲတာတွေပဲမိမိသဏ္ဍာန်တော်မဟုတ်တောကလုံးမှာလည်းပဲသတ္တဝါတွေသဏ္ဍာန်ကယုံနာနေဒီလိုဖြစ်ပြနေမမြဲတာတွေကြီးတယ်ပဲဒီလိုဆင်ញင်တာရှိတယ်အဲ့ဒါသမထနာညာရှိတယ်။ဒါဆင်းရဲတွေပဲဆင်ញင်တယ်ဒုက္ခနုပါဒနာညာသမထနာညာလည်းအတ္တမဟုတ်တဲ့ပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့သဘောတရားများပဲဒီလိုသိတယ်။အဲဒါလည်းပဲသမထနာညာသမထနာညာကအာရတော့ မသုံးသပ်မစင်ကြင်မဲ့ရှိုံလေးရှိရင်ဖြစ်ဖြစ်ဒီလျှင်မြန်သွားသိတာကိုအဲဒီဥရိယပြညာရောက်လာဥရိယပြညာကျတော့အသိဉာဏ်ကြီးအမှန်ကောင်းတာပဲတွေ့ဦးတဲ့ပုဂ္ဂိုလ်တွေအမှန်ထင်ရှားတယ်ကိုယ်တွေပါလေလဲပေါ့ပေါ့ပါပြီးအမှန်ကောင်းတာပဲအရောင်လင်းတွေပါလေလဲပေါ့သေးညာကြီးပဲမဲ့လို့မီးမရှိပဲမဲ့မောင်းမနေဘူးလင်းနေတာပဲသူကတော့သူ့အရောင်လင်းနေတယ်သူကသူပေါ်နေတာ မနာကောင်းတယ်ဥရိယပြန်ညာရောက်လို့ချင်းကိုယ်တွေလည်းပဲလေးချင်းမှချင်းမရှိနာချင်းချင်းချင်းမရှိဘူးမနာကောင်းတာပဲစိတ်တွေလည်းပဲအမှန်တန်ကိုချမ်းသာတာပဲဝမ်းမြောက်တဲ့ပီတိတွေကလည်းအာကြီးဖြစ်တာပဲအာဒီတိုင်းသာရှုလိုက်ရလို့ရှင်တော့မနာကောင်းတာပဲလို့ကိုယ့်ကမနာအားရမနာဝမ်းသာစိတ်တွေမနာတက်ကြွပြီးတော့ဥရိယပြန်ညာမှာဒါနဲ့အဲဒီလို စိတ်တွေဝမ်းမြောက်ဝမ်းသာတွေညစိတ်ကူးနေလို့ရှိရင်တရားတော့မရှိမတိုးတက်ဘူးဒီနေရာတွေမဲ့ဒီနေရာတွေချုပ်ပုဂ္ဂိုလ်တွေအဲ့ဒီတိုင်းသဘောကျလို့ဒီနေရာတွေအများကြီးပဲဘုန်းကြီးတို့စိတ်ခုံမှာပထမစပြီးဗန္ဓတရားတဲ့အပိုင်းတော့ဒီခါကြီးတယောက်ကဥရပြညာရောက်နေသူကသူသဘောကျပြီသူကဒါကြီးမှယုံနေမှာအဲဒီစဉ်းစားစဉ်းရနေနေဆိုမဲ့သူကသဘောကျမှားလိုက်တာနဲ့ နာလေးမှိုက်တာနဲ့ရောင်လင်းတွေကလည်းပေါ်လာမှလို့ကလည်းကောင်းနေတော့ဟာသူသဘောကျသေးတာမှိုက်တညာလုံးဒီနေ့လုံးမှိုက်ကောင်းနေတာရှေ့မတက်ဘူးသဘောကျမယ်စဉ်းစားစဉ်းစားနေတာလေဆင်းနေနေတာလေအဲဘယ်လောက်ကြာအောင်ဆိုတစ်နှစ်လောက်ကြာတယ်သူအမြဲကောင်းနေတာတစ်နှစ်လောက်ကြာတယ်ရှေ့မတိုးနောက်တစ်နှစ်လောက်ကြာတဲ့ခါကျတော့မှဆရာသမားတွေညွှန်ကြားတယ်ကောင်းကောင်းမှလည်းရှေ့တရားတွေတိုးသွားတာအဲဒီ အဖြစ်ပြည့်တွေဥရိယပဲအဖြစ်ပြည့်တွေသိတယ်ဥရိယပဲညာရင်းတာတဲ့ခါကျအပြည့်တက်တယ်လို့သိတယ်သင်္ကန်းညာရောက်လာသိညာလာတာအစတုန်းကတဖြစ်အဖြစ်ပြည့်သိတာထူးကြတယ်ဆိုရင်လည်းသူကတော့ကနေနေပဲသိမညာနေဘူးဟိုသင်္ကန်းညာကြတဲ့သိညာလားစပေါ်လာတာတော့မထင်ရှားဘူးဘာမရှိဘူးဘာမရှိဘူးဒါလည်းမရှိဘူးမရှိတာတွေပဲရှိနေရတယ်စိတ်ကူးဆိုရင်တော့မနာထင်ရှားတာပေါ့စိတ်ကူးရဲ့ဆိုရှိမှမရှိတော့ပဲ မရှိတာတွေရှုနေရတယ်လို့ယောဂီပုဂ္ဂိုလ်တွေကဒီလိုပဲထင်တာပါပဲဟုတ်လဲဟုတ်တာပဲအဲဘယ်ဟာမှတင်းတာမရှိဘူးပျောက်သွားတာပျောက်သွားတာပျောက်သွားတာကြီးတွေ့နေတဲ့သင်္ကန်းညာရောက်သင်္ကန်းညာရောက်ရင်နှံကောင်းတယ်သွားနေရင်လည်းလှုပ်ရှားတာတွေမှနေရတယ်ပျောက်ပျောက်သွားတာကြီးတွေ့နေရတယ်နှံကောင်းတယ်သင်္ကန်းညာကျဲအဲဒီပျောက်တာတွေအတွေ့များတာဘယ်ရကြောက်စရာကောင်းတယ်ဆိုတာလည်းပဲပေါ်လာတယ် အပြင်းမြင်လာတဲ့အာရိနဝညာနဲ့ဖြည့်လာတယ်။နိဗ္ဗာန်ကညီးငွေ့တယ်တဲ့ဒီလိုကြီးတဲ့ဒီလိုအပြင်းမြင်တဲ့ဟာတွေကို ကိုယ်ထဲထဲရလို့မြင်တယ်။ဘာမှပြောမွေးစရာမကောင်းဘူး။ဒါတွေကင်းမှကောင်းမှာပဲလို့နိဗ္ဗာန်ကညီးငွေ့တဲ့စိတ်တွေလည်းဖြစ်တတ်တယ်။อืมအဲညီးငွေ့တော့လုံးမြောက်ခြင်းတဲ့စိတ်ယုံနာတွေကလုံးမြောက်ခြင်းတဲ့စိတ်လုံးမြောက်အောင်အားထုတ်တဲ့သဘောလည်းပဲ ပေါ်လာအဲဒါရှုမှလို့အားကောင်းတဲ့ခါသင်္ခါရုပ္ပခါဆိုတာအနံကောင်းတဲ့သင်္ခါရတွေလက်လူရှုရှိရတာလေအစတုန်းကဆိုရင်ကျင့်ရဆက်ရတယ်ပင်ပင်ပမနဲ့အတူအဲဒီကျတော့ပင်ပင်ပမလည်းမဟုတ်ဘဲစမှလိုက်စကားစသုံးလေးကျက်လောက်၄၅ကျက်လောက်ပဲမှလိုက်ရတယ်ဟိုမှာတခါလဲကျင့်ရမဆက်ရဘဲနဲ့အပြီးတွေသူကသူသွားတာအဖြစ်ဖြစ်အဲအပြည့်သဘောတွေအိဋ္ဌဒုက္ခအနတ္တသဘောတွေပြီးပြီးသွားတာ တနားကြီးကြာလည်းပဲမပင်မအောင်နှစ်နာရီကြာလည်းမပင်မအောင်သုံးနာရီကြာလည်းမပင်မအောင်အမှကောင်းနေတဲ့ခါအဲဒီငါတို့ဘက်ကသိဉာဏ်ချတယ်အဲဒီကငါတို့ဘက်ကညာရှင်းတာတဲ့ခါကာလကြတော့အနုလောမညာလို့ဆန္ဒမယ်တော့ပါပဲမထူးပါဘူးကအဲဒီကနေပြီးတဲ့ခါလဲယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်ကိုအသိဉာဏ်လေးရောက်သွားတာမဉ္ဇဏ်ပူညာဖြစ်သွားတာဓမ္မနဲ့ကစိတ်ပြီးသွားတာမဟုတ်ဘူးဖြစ်ရတဲ့သဘောတွေလုံးဝငြိမ်းသွားတာ အဲဒါပထမဆုံးတော့သောတာပတိမေဖို့ဉာဏ်နဲ့သောတာပန်ဖြစ်အဲဒီကဆက်ရှိလို့ရှိရင်သရာယိမေဖို့ဉာဏ်နဲ့သရာဂံဖြစ်အဲဒီကဆက်ရှိရင်နာယိမေဖို့ဉာဏ်နဲ့နာဂံဖြစ်အဲဒီကဆက်ရှိလို့ရှိရင်ရာဓမေဖို့ဉာဏ်နဲ့ဉာဏဖြစ်အဲဒီလိုဖြစ်အောင်လို့ရှိရတာကိုဘုရားလောင်းတော်မှာအဲဒီကရှိလို့ရာဓမေဖို့ရောက်တော့ဘုရားလောင်းတော်တော့ယဟနာလည်းမဆိုရဘူးဘုရားလို့လည်းဆိုရတယ်ဘာဖြစ်လို့လဲသူကဘုရားဖြစ်ရဖြစ်ကြောင်းရှိရ ပါမီတွေကလည်းပြည့်စုံလာတော့ပြည့်စုံနေပြီပါရင်ပြည့်စုံတဲ့အတွက်အဲ့ဒီရတ္တမေဖို့လည်းရောက်ရောသိတဲ့သိတဲ့ထားတယ်အကုန်လုံးသိတာအလုံးစုံသောတရားတွေအကုန်လုံးသိတယ်ဘုံတော်သိတဲ့သိတဲ့တော့တရားလုံးကိုတရားလုံးစုံအကုန်စင်သိတော်မူပေတော့မြတ်စွာဘုရားအဲတရားလုံးစုံသိတဲ့သိတဲ့ထားတယ်အကုန်လုံးသိတာတဲ့ဘာမှမသိတာမရှိဘူးမသိတာကောမရှိဘူးအဲ နှလုံးသွင်းဆင်ခြင်လိုက်လို့ရှိရင်ဖြစ်ရင်လည်းမသိတာမရှိဘူးအကုန်လုံးသိတာပဲအရာတမဲအရာတခုရောက်တဲ့အခါမှာကိလေသာတွေကမဖြစ်ပဲဟာကိုကိလေသာတွေလည်းနည်းနည်းမှဖြစ်တော့ဘယ်လိုနှစ်သက်စရာအာရုံနဲ့တွေ့မယ်လို့နှစ်သက်မှုမဖြစ်ဘူးစိတ်ဆိုးစရာအာရုံနဲ့တွေ့မယ်စိတ်ဆိုးမှုမဖြစ်ဘူးอืมဘယ်လိုကောင်းတာနဲ့တွေ့တယ်မကောင်းတာနဲ့တွေ့တယ်လောဘဒေါသမောဟမာနဒိဋ္ဌိဝိသိကိစ္စကိလေသာတွေအကုန်လုံးမဖြစ်ဘူး သမာသဝဘဝသဒိဋ္ဌသဝဝိဇ္ဇာသဝဆိုတဲ့အသောတရားကိလေသာတွေဘာကိလေသာမှမဖြစ်ဘူးအဲဒီကိစ္စတွေလုံးလုံးလုံးမြောက်သွားပြီတဲ့ဒါဖရာတာမဟုတ်ပါဘူးအရာတဖို့ရောက်ရင်ညာနာပုဂ္ဂိုလ်တွေလည်းဒီတိုင်းပဲဖြစ်သွားပါဒါပေမဲ့လို့ဖရာမှာတော့သိတဲ့သိတဲ့တရားတွေအကုန်လုံးသိလို့ဘုရားဖရာဖြစ်သွားတယ်လို့ဆိုရတယ်ကဲဒါလေးတဲ့ဖရာအောင်ပြီးအောင်နဲ့ဘုဒ္ဓဘုဒ္ဓတရားလုံးစုံကိုတရားလုံးစုံ ကုန်အစဉ်သိမြင်တော်မူ၏သောမြတ်စွာဘုရားဘုဒ္ဓဘုရားလုံးစုံသောကုန်အစဉ်သိမြင်တော်မူ၏သောမြတ်စွာဘုရားဘုဒ္ဓဘုရားလုံးစုံသော စင်သိမြင်တော်မူပေသောမြတ်စွာဘုရားအဲဘုရားဖြစ်တော်မူစီလွံ့မြောက်သွားတယ်ဆိုတာအာသဝတရားကာမသဝကာမအရင်တွေကိုနှိမ့်တဲ့ကာမရာဂတွေဘဝသဝဘဝနဲ့စပြီးတော့ကိုယ်ဘဝနဲ့ကိုခင်မင်းတွေ့တာတာယာပြီးတော့နေတာအဲဒါလောဘနှစ်မျိုးပါပဲຢာကနှစ်မျိုးပါပဲကာမရာဂနဲ့ဘဝຢာက ဒိဋ္ဌာသဝရဒိဋ္ဌိမဟာမိစ္ဆာတွေမှာသာယူအဝိဇ္ဇာသဝရဝိဇ္ဇာဆိုတာတရားအမှန်ကို မသိဘဲနဲ့အလွဲအမှားတွေသိနေမောဟကိုမောဟမှာလွတ်တဲ့ဆိုရင်မောကိလေသာဟူသမျှတွေကမောဟနဲ့တွဲဖြစ်တာမောဟမှာလွတ်မြောက်တယ်ဆိုတော့မောဟနဲ့တွဲဖြစ်တဲ့ကိလေသာတွေမှလည်းအကုန်လုံးလွတ်မြောက်သွားဘာကိလေသာမှမရှိဘူးဘုရားဘုရားတဏ္ဍာမှာကိလေသာလောဘဒေါသမောဟကိလေသာတွေဘာမှကုန်ပြေကိလေသာတွေအကုန်လုံးမှလွတ်မြောက်သွားတဲ့ အဲတရားတကြီးတွေလည်းမြတ်စွာဘုရားရဲ့ဆုံးမတော်တိုင်းလိုက်ပြီးအားထုတ်ရင်နောက်ဆုံးကြရသမေရထိုရောက်ဒီတိုင်းမှာပဲအာဘောတရားတွေမှာလွံ့မြောက်သွားတာပါပဲညာနာဖြစ်သွားတာပါအကိလေသာတွေမဖြစ်ပါဘူးဒါပေမဲ့လို့အလုံးစုံသောတရားတွေတော့အကုန်လုံးတော့မသိဘူးတော်ရုံသိတာပါရမီထူးခြားတဲ့ပုဂ္ဂိုလ်တွေရှင်သာရိပုတ္တရာနဲ့ရှင်မောက္ကလန်တို့ဒီလိုပုဂ္ဂိုလ်တွေကတော့တော်တော်ထူးခြားသေးပဲဒါပေမဲ့ဘုရားလိုတော့ဘုရားလောက်တော့မသိဘူးဘုရားလောက်သိတာတော့မဟုတ်ဘူး ရှင်သာရိပုတ္တရာရှင်မောဂလန်တို့မှတပါးသောယဟန္တာတွေကလည်းရှင်သာရိပုတ္တရာတို့လိုသိတာမဟုတ်ဘူး။ဟိုခေတ်ကယဟန္တာတွေပုဂ္ဂိုလ်သူတွေသိတယ်လို့ခုခေတ်ခုခေတ်စီမှာယဟန္တာလည်းပဲအဲ့ဒါတော့သိမှာမဟုတ်ဘူး။ယဟန္တာမဟုတ်သေးတဲ့သာမန်သာမန်အနာဂံပုဂ္ဂိုလ်သရံပုဂ္ဂိုလ်သောတာပန်ပုဂ္ဂိုလ်ဆိုတာတွေလည်းပဲတရားတွေသိတဲ့တရားတွေအကုန်လုံးသိတာမဟုတ်ဘူး။အကျိုးကစာပေဘုသူတ္တနဲ့လေ့လာပြီးတော့ တရားဓုရတယ်ဆိုရင်ဖြင့်တရားဓုထဲမှာသက်ဆိုင်တဲ့တရားတွေအကုန်လုံးသိရနိုင်မယ်အောင်းဝင်ပြီးတော့ချုပ်မေးပြီးတော့မယုံမသေးပြောတာတွေရှိတယ်လို့ကြားတယ်တော်တော်နေရာမကြတာပဲတော့ဘယ်လိုသာတရားလုံးစုံကိုသိတာဘုရားမှသိတာဒါဖြင့်ဘုရားလောက်မဟုတ်ပြင်မယ်လို့တော်တော်ထူးခြားသိတာကအမှန်တန်ထူးခြားတဲ့ယဟန္တာတွေမှသိတာဘယ်သာမာပုဂ္ဂိုလ်ဥပဒနာရှုသာမာပုဂ္ဂိုလ်ပဲသိနေမှာတော်သိတာပဲ ဝိပဿနာရှိရှိတိုင်းရှိတိုင်းဖြစ်ဖြစ်တဲ့တရားတွေသိတာကိုဖုဒ္ဒနာပြီအဲ့ဒါရေးကြည့်တယ်အဲ့လိုသိပြီးတော့ဟာတော်တရားတွေမှစိတ်ဟာအကုန်လုံးကမလို့သေးပေမဲ့လွမြောက်သေးတယ်လို့တယ်သောတာပတိမေဖို့ရောက်လို့ရှိရင်သက္ကာဒိဋ္ဌိဝိသိကိစ္စသီလပဒပရမာသဆိုရင်ဒါတွေကလွမြောက်သွားတယ်သက္ကာဒိဋ္ဌိဘုဂုသတ္တဝါလို့ထင်မြင်ဆွဲလန်းတဲ့အယူဒိဋ္ဌိမဖြစ်တော့ဘူးဝိသိကိစ္စဆိုတာယုံမှားတာဘုရားတရားတန်ခါနဲ့ဆက်ပြီးယုံမှားတာ ကုသိုလ်ကအကုသိုလ်ကနဲ့ဆက်ပြီးယုံမှားတာဘဝတန်ညာနဲ့ဆက်ပြီးယုံမှားတာအဲ့ဒါတွေမရှိတော့ဘူးသီလပရပရမသာအဲသီလပရပရမသာဆိုတာကတော့မာယင်သောအလေးအကျင့်ပါပဲမာယင်သောအလေးအကျင့်မျိုးပဲအဲ့ဒါတွေလည်းပဲမရှိတော့ဘူးအဲ့တော့ပဲလေးပါးကြောင့်စေနိုင်တဲ့လောဘတို့ဒေါသတို့မောဟတို့ဒါတွေလည်းမရှိပါဘူး ဘယ်လေးပါးကြရအောင်မတော်မသင့်ပြုနိုင်လောက်အောင်လို့ကျမ်းမ်းတဲ့လောဘဒေါသမောဟတွေမရှိဘူးလုံးလုံးကင်းသလားဆိုလုံးလုံးတော့မကင်းဘူးလောဘတော့ရှိတယ်လောဘရှိလို့သောတာပန်ဖြစ်တဲ့မျိုးသမီးမျိုးသားတွေဘုရားလက်ထက်ကအိမ်အောင်ပြုနေကြတာတွေရှိတာပဲသာသမီတွေပါတယ်နဲ့ရှိပါတယ်ဆိုတော့လုံးလုံးတော့ကင်းတယ်သို့တော်လည်းမတော်မသင့်ဘယ်လေးပါးကြာရောင်းဖြစ်တဲ့မတော်မသင့်အမှုတွေတော့မပြုဘူးအဲဒီလိုပြုနိုင်တဲ့လောဘဒေါသမောဟအကျမ်းစာတွေတော့လည်းမရှိတဲ့စားတွေကအကုန်လုံးလုံးမြောက်ကြသွားတယ် အဲအခုတန်နိုင်လို့ရှိရင်အဲ့ဒါလောက်ဖြစ်အောင်အထုပ်ဖို့အဲ့လောက်ဖြစ်အောင်အထုပ်ဖို့လိုပါတယ်အဲ့ဒီရောက်ရင်အပေလေးပါအစင်သာတော်လွန်မြောက်သွားပြီဒါကြောင့်ပေလေးပါအစင်သာတော်လွန်မြောက်တဲ့သောတာပတိမဲ့ဖို့ရောက်အောင်လို့အခုကြိုးစားအထုပ်ကြရတယ်အဲ့ဒီအထုပ်တာဘယ်လိုအထုပ်ရလဲဆိုဘုရားလောင်းတော်များအထုပ်သလိုအထုပ်ရတာဥပါဒာနဲ့ခန္ဓာလို့ခေါ်တဲ့ယုံနာနေရဲ့အဖြစ်အပျက်ကိုဖြစ်တိုင်းဖြစ်တိုင်းဖြစ်ခိုက်ဖြစ်ခိုက်ရှုပြီးတော့ ရုပ်သဘောနာမ်သဘောဖြစ်တဲ့သဘောပြည့်တဲ့သဘောတွေကိုယ်တိုင်တွေ့ပြီးတော့သိရဒီလိုသိအိစ္ဆဒုက္ခအနတ္တအသိဉာဏ်တွေဖြစ်အဲဒီဉာဏ်တွေရှင်းတာပြည့်စုံတဲ့အခါသင်္ခါရုပ္ပကဉာဏ်ရှင်းတာပြည့်စုံတဲ့အခါကျတော့နိဗ္ဗာန်ကိုတွေ့မြင်တဲ့အသိဉာဏ်ဖြစ်သွားတာနိဗ္ဗာန်ဆိုရုပ်နာသင်္ခါရတွေအကုန်လုံးညီးနေတာပဲညီးတဲ့သဘောကိုတွေ့တာအဲဒီတွေ့တာဟာသောတာပတိမြတ်ကိုဉာဏ်နဲ့အဲဒီရောက်အောင်လို့အထောက်ကြရတယ်အဲဒီတော့အခုဘုရားလောင်းတော်များအထုတ်ပုံနဲ့ တရားလောင်းတော်တို့ရဲ့နေ့တိုင်းအားထုတ်ပုံတွေတော့တော်တော်နားလည်လောက်ပါပြီ။ဒါနားလည်စီခြင်းနဲ့ဘုညာခဏခဏစပြီးဟောတာရှင်းတော့မှတော့အစိတ်ပိုင်းအသေးစိတ်ကလေးတွေမဟောရတယ်။နေတဲ့ကလေးတွေမဟောပဲထားလို့ရှိရင်ဟိုတချို့ကအသေးစိတ်ကလေးတွေနဲ့အပြည့်တင်စရာတွေရှိတယ်။ဒီရူပါရယုတ်ကဘာတွေဘာတွေသိရတယ်ဒါတွေသိဖို့လိုတယ်စသဖြင့်မလိုတာတွေလျှောက်ပြီးတော့ပြောနေ။ဒီဝေဒနာ အဲသင်ညာတဲ့သင်္ခါရတို့နေရာတွေအဲမလို့တာတွေလျှောက်ပြောနေလို့ရှိရင်အဲဒါတွေတရားထုတ်တဲ့ပုဂ္ဂိုလ်တွေမှာအနှောက်ယှက်ဖြစ်နေတယ်အဲလိုမဖြစ်ရအောင်လို့ဒီဘုရားလောင်းတော်များအထုပ်ပုံကြကြနာနာအပြည့်စုံဟောမှပဲလို့စိတ်ကူးပြီးတော့ဘုန်းကြီးဟောတယ်ဟိုဒီတခါတော့စုံသွားပါလေနောက်တော့ဒါတော့အသေးစိတ်တွေဟောဖို့မလိုပါဘူးတော်အသိရင်ဟောဖို့ပဲလိုပါတယ်အဲဒါကြောင့် ဘုရားလောင်းတော်များဘုရားဖြစ်ပြီးသွားတာဘုရားဖြစ်ပြီးတဲ့ခါတရားဟောတာလည်းတရားနည်းမဟုတ်ဘူးဘုဒ္ဓသောဘဂဝါဘောရယဓမ္မဒေသေတိဘောဘဂဝါဘုန်းတော်၆ပါးနဲ့ပြည့်စုံတော်မူသောထုံမြတ်စွာဘုရားသည်ဘုဒ္ဓသစ္စာလေးပါးမှန်တရားကိုသိတော်မူပြီးပြီဖြစ်ဘောရယသစ္စာလေးပါးမှန်တရားကိုသိရလုံးမှာဓမ္မတရားကိုဒီသေတိဟောကြားတော်မူ၏မိမိသိသလိုပဲမိမိ အဲတတိသာဝကဖြစ်တဲ့ပုဂ္ဂိုလ်တွေသိဖို့တရားဟောခဲ့တာအဲမိမိသိမိမိသိတယ်လို့သိအောင်ဆိုရင်မိမိအထုသလိုအထုမှဖြစ်မှာပေါ့မိမိလိုအာမလို့ပဲနဲ့ဟောယုံလေးနာယုံလေးနဲ့ပဲပြီးနေမှာလည်းမပြီးဘူးအထုရမှာတချို့တရားနာနေရင်းနဲ့ခဏလေးတွင်းနဲ့သောတာပန်စသည်ဖြစ်တော်တာရှိပါရဲ့ဒါရှင်းတုန်းကတရားထုတ်လာတဲ့အကြောင်းလေးတွေလည်းရှိပါလိမ့်မယ်ဒါကြောင့်ဖရာတရားဟောနေရင် ဘုရားကိုကြည်ညိုတဲ့စိတ်နဲ့ပီတိတွေဖြစ်ဝမ်းမြောက်ဝမ်းသာတွေဖြစ်အဲဒီဝမ်းမြောက်ဝမ်းသာလေးတွေရှင်ရင်းနဲ့ဝမ်းမြောက်လိုက်ပြောလိုက်ဝမ်းမြောက်လိုက်ပြောလိုက်ဝမ်းမြောက်လိုက်ပြောလိုက်အဲဒီဖြစ်ဖြစ်သာလေးပြီးခြင်းနဲ့ဝိပဿနာညာဆင်လိုက်တဲ့ပြီးတော့သောတာပန်ဖြစ်သွားတာဖြစ်နိုင်ပါတယ်အဲဒီလိုဟာတွေအဲဒီလိုလည်းဖြစ်သွားမှာပါအခုအားထုတ်တဲ့ပုဂ္ဂိုလ်တွေခုဘဝနဲ့တရားထုတ်လို့ပြည့်စုံလည်းပြည့်စုံမပြည့်စုံလို့ရှိရင်နောက်ဘဝကျအဲဒီတော့အကြောင်းညွှန်ပြီးတော့တရားနာနေရင်လည်းတရားတို့ရနိုင်တယ် တရားအထုရင်လည်းပဲလောလောကူကူနဲ့ပဲတရားထုတွေရပြီးသွားနိုင်တယ်။ဒါကြောင့်အခုမြတ်စွာဘုရားရဲ့သာသနာနဲ့ပြည်ကြုံနေတဲ့ခါကာလမှာအထူးပြည့်ပြည့်စုံစုံဖြစ်အောင်အထုကြဖို့အဲဒီအထုကြဖို့တရားပြည့်စုံပါပြီ။သိရင်ဝင်လို့ပါတော့။အခုပြောခဲ့ဟောခဲ့တဲ့အတိုင်းဘုရားမြတ်စွာဘုရားကြီးအလောင်းတော်များဘုရားဖြစ်အောင်အားထုတ်တဲ့ဤမျိုးအတိုင်း မြတ်စွာဘုရား၏တပိသားဖြစ်သောပုဂ္ဂိုလ်တွေဟာလည်းပဲအောက်ထစ်ဆုံးအရင်သောတာပတိမေဖို့ညာရောက်အောင်မိမိတို့သာနာ၌ဖြစ်ပြနေသောယုံနာခန္ဓာ၅ပါးတရားတို့အဖြစ်အပျက်ကို ဖြစ်တိုင်းဖြစ်တိုင်းသိအောင်ရှုနိုင်ကြပါစေဖြစ်တိုင်းဖြစ်တိုင်းသိအောင်ရှုနိုင်တဲ့ဖြင့်ဝိပဿနာဉာဏ်အစဉ်တိုင်းတက်ပြီးတော့မဉ္ဇဏ်ဖွဉ္ဇဏ်ဖြင့်နိဗ္ဗာန်ကိုလင်းမြန်စွာဆက်ရောက်၍ မြဲမောက်ပြုနိုင်ကြပါစေ။